ကိုင်းဆက်ရှိအငယ်1မှ8လေဝိသားယေပရဟိအစရှိသော လေဝိသားအပေါင်းတို့သည်ဣဒရေလအမျိုးသားတို့နှင့်ရော၍အဖို့မရှိအမွေမခံရဘဲဒါဝရဖျားဤအမွေဒီဟုသောမိဖြင့်ပြုသော ပူဇော်တကာတို့ကိုစားရကြမည်ထိုကြောင့်သူတို့သည်ညီကိုများနှင့်အတူအမွေမခံရကြဒါဝရဖျားသည်အမိန်တော်ရှိသည့်အတိုင်းသူတို့၏အမွေဖြစ်တော်မူ၏ လူတို့သည်ယစ်ပူဇော်သောအခါနွားဖြစ်စေတိုးဖြစ်စေယေဘရဟိခံရသောအဖို့ပကုံးတစ်ဖက်ပန်းနှစ်ဖက်အူများကို၎င်းအူသိမ်းသောစပန်းစပြည့်ရီစီတိုးမွေးကို၎င်းလှူရမည်အကြောင်းမူကားသူမဆ၍တန်းစဉ်မြင်းဆက်တို့သည်သာရဖျားအခွင့်နှင့် အမှုတော်ကိုအစဉ်ဆောင်ရွက်စေခြင်းဟာတင်းဖျားသခင်သာရဖျားသည်တင်းအမျိုးနွယ်အပေါင်းတို့တွင် သူ့ကို ရွေးကောက်တော်မူပြီဣဒေလမြို့ရွာတို့၌တဲခိုသောလေဝိသားဆောင်တယောက်သည်သာဝရဘုရားရွေးကောက်တော်မူသောအရက်ကို ကြည်ညိုသောစိတ်အားကြီး၍ရောက်လာလျင်သာဝရဘုရားရှေ့တော်၌နေရာရသောညီအကိုလေဝိသားအပေါင်းတို့ဤတူသူ၏ဘုရားသခင်သာဝရဘုရားအခွင့်နှင့် အမှုတော်ကို ဆောင်ရွက်ရမည်သူ၏အမွေကိုရောင်း၍ရသောဥစ္စာမတပါ လေဝိသားများတို့နှင့်အတူအညီအမျှခံရမည်အငယ်ကိုမဆက်လီတင်ဖျားသခင်ထာဝရဘုရားပေးတော်မူသော ပြည်သို့တင်ဒီဝင်စားသောအခါ ထိုပြည်၌နေသော လူမျိုးတို့ပြုတ်တတ်သောဆက်ဆုပ်ယွန်ရှားပွဲ အမှုတို့ကို ပြုခြင်းငှာမတင်ရတင်တို့တွင်မိမိသားသမီးကိုမိဖြင့်ပူဇော်သောသူဖြစ်လက်တန်သောအမှုကိုကိုညံနှင့်ဟောပြောသောသူ ကာလဘေဒင်ကိုကြည်သောသူမကောင်းသောအတက်ကိုပြုစုသောသူ ပြုစားတတ်သောသူနတ်ဆိုးနှင့်ပေါင်းဖော်သောသူဝိဇ္ဇာအတက်ကိုပြုစုသောသူ လူသေးကိုမေးမြန်းသောသူတစုံတယောက်မျှမရှိရထိုတို့ပြုတတ်သောသူ အပေါင်းတို့ကိုသာဝရဘုရားဆက်ဆုပ်ယွန်ရှာတော်မူ၏ထိုဆက်ဆုပ်ယွန်ရှာပွေသောအမှုများတို့ကြောင့်ဒီဘုရားသခင်သာဝရဘုရားသည်ထိုလူမျိုးတို့ကိုတင့်ရှိမှ နှင်ထုတ်တော်မူ၏။တင်သည်တင်၏ဘုရားသခင်သာရဘုရားရှေ့တော်၌စုံလင်ခြင်းရှိရမည်။တင်အစိုးရအံသောလူမျိုးတို့သည် ကာလဘေဒင်ကိုကြည်တော်သူ ဖြစ်လက်တန်သောအမှုကိုကိုညံအားဖြင့်ဟောပြောသောသူတို့စကားကိုနားထောင်တတ်ကြ၏။တင်မူကားထိုတို့ပြုရအောင်တင်ဘုရားသခင်သာရဘုရားသည်အခွင့်ပေးတော်မမူ အငယ်15မှ22တင်းဖျားသခင်သာရဖျားသည်တင်းအမျိုးသားချင်းတို့အထက်၌ငါနှင့်တူသောပရောဖက်တပါးကိုတင့်အဖို့ပေါ်ထွန်းစေတော်မူမည်ထိုပရောဖက်စကားကိုနားထောင်ရမည်ဟောရအရတွင်စီဝေးကြသောနေ့၌သင်ကနောက်တဖန်အကျွန်ုပ်ဘုရားသခင်သာရဘုရား၏စကားတော်အတန်ကိုမကြားရပါစေနှင့်ထိုကြီးစွာသောမိကိုမမြင်ရပါစေနှင့် အကျွန်ုပ်တေမီကိုစိုးရိမ်ပါသည်ဟုသင်၏ဘုရားသခင်သာရဘုရားရှေ့တော်၌တောင်းပန်သမျှအတိုင်းသာရဘုရားက သူတို့စကားသည်လျှောက်ပတ်ပေ၏သူတို့အမျိုးသားချင်းတို့အထင်း၌တင်နှင့်တူသောပရောဖက်တပါးကို သူတို့အဖို့ငါပေါ်ထွန်းစေ၍ထိုပရောဖက်နှုတ်၌ငါစကားကိုငါအပ်သဖြင့်ငါမှားထားသမျှတို့ကိုသူတို့အားဆင့်ဆိုရလိမ့်မည်ထိုပရောဖက်သည် ငါအခွင့်နှင့်ဟောပြောသောငါစကားတို့ကိုအကျဉ်သူသည်နားမထောင်ဘဲနေအံ့ထိုသူကိုငါစစ်ကြောမည်ငါမမထားဘဲငါအခွင့်ကို ဆောင်၍ရဲရင်စွာဟောပြောသော ပရောဖက် အခြားတစ်ပါးသောဖျားအခွင့်နှင့်ဟောပြောသောပရောဖက်သည်အသေးတတ်ခြင်းကိုခံရမည်ဟုငါအားမိန်တော်မူ၏သင်ကလည်းဒါဝရဖျားမိန်တော်မူသည်မမူသည်ကိုငါတို့သည်အဘယ်သို့သိနိုင်သနည်းဟုတွေးတောလျင် ပရောဖက်သည်သာရဘုရား၏အခွင့်ကိုဆောင်၍ဟောပြောသည့်အတိုင်းအမှုမဖြစ်ဟောပြောသောစကားမပြည့်စုံလျှင်ထိုစကားကိုသာရဘုရားမိန်တော်မမူပရောဖက်သည်ရဲရဲစွာဟောပြောပြီးသူကိုမကြောက်ရ